ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီး30ရက်12လ2009ခုနှစ်တွင်မဟာမြိုင်တော်စခန်းအတွင်း၌ဟောကြားတော်မူသောလူသက်ဆက်စရာ ကုဆောင်ဘာဝနာ၄မျိုးတရားတော်ဘုရားတော်ကိုဒီကသတိပဋ္ဌာန်ဖြစ်တာဗျာ။ဒီကဒီကူဆရာတော်ကြီးနဲ့မျက်စိစေးကိုဖွင့်ပွဲလေးလုပ်တာဗျာ။ဒီမှာကလေးမှာမျက်စိစေးကို ပြုတာဆရာဟုတ်ပါဘူးအဲ့ဒါလေးကွန်ဆွဲလုပ်ပြီးတော့ဒါတော့ဒီလေဟိုပြီးတော့ဒီလာကရှိနေလို့ဒီခေါက်ပြရလာဖို့อ่ะဘုရားကဘုရားကဒီလိုပြောတာပါဘာလို့ကာရီကိုနားပြီးမှာဒီမှာဗျာဘုရားကိုလည်းကြည့်လို့ပြီးဘုရားကဒီတောင်းမှာရှိတဲ့တောင်းဟာမှာရှိလူရှိဖို့တောင်းပြီး နာဖြစ်တော့နာတောင်းပြီးရဲ့ဒီနာပြီးရဲ့ဒီတော့တို့လူဖြစ်တော်မူကိုအနာတကြဆိုနော်တို့ပြောရင်းလို့တော့ဖုတ်ကိုရှိလို့ရှိပါဘူးရှိတယ်ရှိတယ်အပြည့်အစုံရှိတာတို့နတ်ပြည်ဒီနတ်ပြည်ရောက်တော့လေပြည်ရဲ့ပြည်တို့တော့ပါပါ သူ့ဝင်ရဲ့ရုပ်ပုဂ္ဂိုလ်ရှိဘူးဒီတော့လေတို့ကိုကြည့်နေတဲ့ဥစ္စာကိုရှိဘူးဒီမှာပါလို့ပါတော့တယ်ဒီအပ္ပံတော့ကိုယ်ပိုင်ရုပ်ပုဂ္ဂိုလ်သူရာဇီရဲ့ရုပ်ကိုသာပြီးပြီးလို့ပေါ့လေဒီဟိုတော့မဟုတ်တော့မဟုတ်ဘူးဒီသူအပ္ပံတော့ပါလို့ကြာတော့ဖြေးတူတဲ့အကောင်းပါလေဟုတ်လား ကိုယ်ကိုပြည့်နေတဲ့အဖြစ်ကျေလို့ရှိဘူးခရစ်တော်မှာပြည့်စုံနေတယ်ကျေနေတယ်နာရီရာသူတို့ကြည့်ရမယ်အမောနော်ဒီရှင်းနေရရှိလို့လူကြီးရာရှင်းလာလို့ဒီဒီကိစ္စမှာမပြည့်စုံတာကိုယ်ကပြည့်စုံနေတာကျေလာရှိသွားတာကိုသိဖို့ဒီတော့အဖြစ်ကြီးနေတာကိုသိမှာပါတယ်ဟုတ်နော်ဒီချစ်တယ် ကြားတော်မူစီကြားတော်ခြင်းလေးလုံးရတဲ့တောင်းလုံးရတောင်းကိုဒါလေးကိုခါရမီမကုန်ပြရဘူးဟုတ်လားမောဟဆန္ဒနာဖြစ်ပြီးခရီးဆုံးမှာတော့လေမောဟရှင်ကြီးမချစ်တော့ဘူးတော့ဖြစ်ဟုတ်လားဒီကိုယ်ကြီးမချစ်အများဆုံးဖြစ်အများဆုံးဖြစ်မချစ်ဖို့တော့ဖြစ်ဟုတ်လား နာတော့တာလောကသာဆက်ကြတယ်လောကသာပြန်တယ်ဒီမှာကိုယ်ကလောကသာပြည်ရမယ်ဟုတ်ကဲ့လားဒီဘုရားမှာဒီတော့တော့လောကလို့ရှိရင်တစ်ခါလုံးကိုကိုယ်ကိုယ်ကိုယ်တော်လာလားတစ်ခါလုံးကိုကိုယ်ကိုယ်ကိုယ်တခုကမင်းတို့ဆောင်နေကြတိုင်းတရားမှခရီးရောက်တယ်မှာတခုကအဲ့ဒီဘုရားမှလည်းလုပ်နေတဲ့ ကျင်းနေတော့တတိယမှာပြန်လာတော့ပြန်လာတယ်ပြန်လာဘူးတတိယတော့ဒီလိုဆိုတော့ပြန်လာချင်တူနေတာဟုတ်တော့ဗျာအဲဒါခါလေးမျိုးစုံပြီးပါလိမ့်မယ်တူလာတဲ့တက်ခါလေးဒီလိုဒီလိုဒီလိုဒီလိုပြန်လာချင်တော့လို့ပြောတာဟုတ်ဒီလိုပြန်လာတာမျိုးလို့ပြောတာပြီးတော့ဒီလိုဒီလိုဒီလိုပြန်လာပြန်လာလို့ ဒီနောက်ကိုကြည့်ဖို့ပြန်လာရမှာပါဘယ်လိုလဲဘယ်ကစားဆောင်ရွက်ပါလဲ။ဆောင်ရွက်ရလို့ပဲပေါ်လာတဲ့ဒီနေ့ကိုပြောရမှာတခါလေးနဲ့ဘယ်လိုကြည့်ရလဲ။သူအာမရောဘယ်လိုအာမရော။သူအားရရရှိလို့လား။အားရရရှိ။သူအားရရရှိတော့အာမရောပေါ့။တခါလေးမကူရအောင်လို့ဒီတော့ လက်ဆောင်ပြီးပြီးရောက်ပေါ်နေလူဘဝရောက်ပေါ်သူသူတည်းချင်းချင်းပြီးသူသူရဲ့ဟုတ်နော်ဒီခန္ဓာမှာကဆက်ဆက်လို့ရှိတော့တာလို့ညာသူဒီခန္ဓာနဲ့ရှိတာကဒါပဲတရားရဲ့ဟုတ်နော်ပုံပြီးတော့ရှိမှနေရတာလူပဲတစ်ခါရဲ့ဒါပဲလို့နော်ဒါပဲလို့ပြောတာကအဲဒါပဲလေလူတွေ ဆက်ကခန္ဓာငါးပါးနေပါတော့ဒီဘုရားကကုသိုလ်ကုသိုလ်မှာပါလာတဲ့တရားနဲ့တတိယကိုနေထားဟုတ်နော်ဟုတ်ဒီဟိုဒီဘောကတော့ဒီလိုဒီပုံစံကြီးနေပါဘူးဗျာကြီးနေပါတောင်းကုသိုလ်ဆောင်ရတာမဟုတ်လားဟုတ်နော်ဒီလူတွေကကုသိုလ်ဆောင်ရတာဖြစ်တာကုသိုလ်ဆောင်ရတာအဲ့ဒီကုသိုလ်ကပြီးတော့ ထားရတဲ့ပဒံနဲ့ပฏิရောလူသက်ထားရည်နော်ဒီခန္ဓာကိုယ်ကဖြစ်တဲ့ဓာတ်ဆောင်ဖြစ်တဲ့ဓာတ်သက်အဲဒီဓာတ်သက်ထားဟိုမြေကြီးသွားတယ်လူသက်ကမြေကြီးသွားတယ်ဟုတ်နော်မြေကြီးမြေကိုမြင်ကြရပါတယ်။ဒီလိုစဉ်းစားတော့ဒီညာတတိယဆောက်နေတယ်။ဟုတ်ပါလား။ဒီညာဒီလိုဆိုတာကဓာတ်က စာကိုအများကြီးတောင်းလို့ရှိတယ်ဟုတ်နော်ပြန်ပါဗျာဒီဒီလာဆောင်တော့ကသူဒီလာဆောင်တော့စတာဆောင်တော့သူဒီချမ်းရဲ့ပြည့်အေးတဲ့တဲ့မပြည့်စုံတဲ့ဘူးပဲဟုတ်နော်ဒီကြိုက်ရုံနဲ့ပြောတာမျိုးတော့စာမျိုးမျိုးတည်ဘူးပြန်ပါဗျာလူပြည်ရှိလူတိုင်းကိုတည်ဘူးဒါဆောင်မပိုင်ဘူးနော်ဟုတ်နော်ဒါဆောင်မပိုင်ပါလေအဲမသိတာလည်းရှိတယ်မသိလို့ရှိတယ် ပေးတာဟုတ်မသိဘူးကအနာကိုတော်ပြည်လို့ရှိနေမသိတာရှိတယ်နော်ပြည်လို့ရှိတာပြည်လို့ရှိပြည်လို့ပြီးတော့မိုးနေတဲ့ဒီလိုတူရင်းရဲ့ဒီဆက်လာတဲ့ပြည်ပြတာကြီးဘယ်အာရုံမှမဖမ်းဘူးဟိုဘယ်အာရုံမှမဖမ်းဘူးလို့မိုးနေတဲ့ဒီကတူရင်းရဲ့အဲ့ဒါမသိတာဘူးတူတာလည်းမဟုတ်ဘူးနော်ဟုတ်လား ပြီးတော့အာယုံကိုဖမ်းတယ်မိရှိချက်မိရှိချက်ပြည့်နေတဲ့ချက်တွေပြောပါလို့မဆောက်ဘူးလေမသိရဲ့မသိတဲ့ချက်သိချက်ဆိုစိတ်ချတယ်လို့ရှိသေးတယ်ပေါ့ဒါကိုတော့စာလုံးကိုသိသိခံလို့ခေါ်ပါတယ်ဒီတန်ခါတော့သိပေါ့လေဟုတ်လားဒီတော့ဘယ်အာယုံမှမိမိရတယ်မဖောက်နိုင်ဘူးလေပြည့်ဝနေတာဒါမျိုးမဟုတ်မသိစိတ်ကြရတာလေဒီလိုသိစိတ်ကတဘောလုံးကိုပြန်အောင် သိပါဘူးနော်ဟုတ်နော်အဲ့ဒါမျိုးလေးစီတခါကြီးကိုယ်မကြည့်သေးဘူးဟိုဒါကကြက်ရွေးဒါကြက်ရွေးကြက်ရွေးကောင်းတာမကောင်းတာလို့ဆိုတော့ကြက်ရွေးကြက်ရွေးကြောင်းကောင်းရင်ကောင်းကောင်းကြီးဒါကြက်ရွေးဘာကြက်ရအောင်ဟုတ်နော်အဲ့ဒါမျိုးပြန်လို့ပြီးဒီမှာမျိုးပြီးတော့ဒါမှမဟုတ်တာတော့ငါကြက်ကြီးကြီး ဒါမျိုးဟုတ်ပါဘူးအဲ့တော့ဝိညာဉ်ရှိနေတယ်သူလူသက်ကဖုံးလို့ဟုတ်ပါဘူးဝိညာဉ်ရှိလူသက်ဖုံးလို့သူဝိညာဉ်တော့မှောင်ကြောင်းနိုင်စေတာဉာဏ်ရဲ့ဘောမှာကြည့်ရဆက်ကိုရှိနေဟုတ်ပါဘူးဉာဏ်ရဲ့ဘောဒီတို့သာလို့ဘာလို့ပမာဒတာတာတာတာတာတာပရိတာ မှာတော့အမေရိကန်ကဒီပါတတ်တော်တော့ပါရပြေလို့ဆိုပြီးတတ်တော်ပြဟာပြတာတော့ကိုယ်ရင်းရဲ့အမှုတွေကိုယ်ရင်းတော်ဘုရားရဲ့စီလာတော်ဟုတ်လားဟုတ်ပါဘူးကိုယ်ရင်းတော်ရှင်ကြီးကလည်းဘယ်ရှင်မှာတော်လာလို့ကိုယ်ရှင်ကြီးမရှိတဲ့ခုနကလူကြီးမရှိတဲ့ပုဂ္ဂိုလ်များတော့ဒီအပေါ်ကြီးကိုမတော်ကြရမှာတော့ဒီကိုယ်ရှင်ကြီးလာလို့ လေးနဲ့ရှိတဲ့ပုဂ္ဂိုလ်ကစိတ်ဆက်သွားတာမျိုးလေမလို့လို့ကြာဒီဒီစိတ်ဆက်သွားအောင်လုပ်နေမှာမဟုတ်လားဒီဒီဒီစိတ်ဆက်သွားမှာပါဒါမျိုးတက်သူတို့တောင်းချဖို့လိုအပ်ပြီးပေတော့ခုနကဆိုဉာဏ်မျိုးကပြင်လာတော့ဒီဉာဏ်မျိုးကတတိယဘုရားဟုတ်နော်တတိယစိတ်ဆက်သွားလို့ဆိုလို့ ဝင်ပြောတဲ့တိုင်းဝင်ကျက်ဆိုကျက်ဆိုတကယ်ဆိုတကယ်ဆိုမပါလာဘူးပေါ့။အာဝင်ကျက်ဆိုတာပါစလို့ဆိုတာပေါ့။တကယ်ဆိုတကယ်ဆိုမပြရဘူးပေါ့။ဒီတကယ်ရဆိုတာမေရရှိလာဘူးတာတိသူ့ရဲ့ကြာကိုသူ့ရဲ့ရှိတဲ့ကိုဝေရာမျိုးဆိုစာရင်းကြည့်သူ့စာမောတာအဲ့ဒါတိဝိဟုတ်လား။ဝေဒီတတိနဲ့ဒီလိုတဲ့ဆိုရင်စောင့်ကြောရမှာလေ။ဒီဝေရာကိုသူ့စာလို့တော့ သစ္စာဝတ္ထဥပပါဒနာလို့ပြောတော့သစ္စာလေးမျိုးကိုအာရထာဆောင်ရှောက်ကိုယ်ဘုဒ္ဓရှင်ကိုဆောင်ရှောက်ရဲ့အဖို့လေးမျိုးနဲ့ဆိုတော့ပေါ်လာရဲ့ဒီဟာနဲ့ကြိုးရင်းဒါကြီးနဲ့ကြိုးရင်းတက်ဆောင်လို့တက်ဆောင်ပြီးပြီးတက်ဆောင်လေးမျိုးဟုတ်ကိုယ်ဘုဒ္ဓရှင်ကိုကြောက်ကြောက်တော့ဘုဒ္ဓမြတ်တိ ဒီပါလေဒီရှိတဲ့ကိစ္စကိုပြောပါမှာနော်ဘုရားမပြင်းတော့ပါရင်ဒါပြည့်စုံနေတဲ့နည်းတွေဟိုနည်းတွေအမှန်ပါပဲဘုရားလည်းမှာပဲဒီဘုရားမှာပဲဒီတော့တို့ဘုရားပါဒီသာတို့ပါနေလို့ဘုရားတို့သုံးဘုရားတို့အပြင်းဆိုင်ဘုရားရဲ့ဘုရားမှာတရားတော်ကိုဒီဘုရားရှိနေတာဟင် ဒီရေရဲ့ဘယ်လိုလုပ်မှာဆိုလူလူကြီးတို့ဘာမှမလုပ်ဘူးအဲတော့အတိုင်းထက်အင်းကြီးကိုဒါမှရှိတာလေတို့ဘာလို့လဲလို့ပြပြီးကိုအာရုံပြုထားတဲ့ပုံမှာအဲဆင်းရဲတော့တရားဥပဒေချုပ်တယ်နော်ဘုရားရှင်ခံတတ်တယ်ဘာလို့ဒီလိုကိုခံတတ်လို့ဘုရားရှင်ခံတတ်တာတော့ကိုသိတာဘာလို့ဒီလိုကိုခံတတ်လို့ အကောရောဆိုတာလည်းသူဖုန်းရောဆိုတာလည်းဒီမှာရှိတီတီမကျော်တော့ဘူးဟုတ်တော့ဘာသာရေးတာဝန်ရှိတာပါဗျာဒီဒီလိုမျိုးဒီမှာလာလို့ဒီတာပါဗျာဒီလိုမျိုးကိုကျွန်တော်ရေးစင်ချပါလေဒီတိုင်းမှာပါဗျာတော်တော်များပါဗျာတော်တော်များပါဘုရားကိုအားလုံးကြည့်ကြည့်တွေ့ရတဲ့တဲ့မတော်တဲ့တရားပဲပေါ်နေတယ်ဟုတ်ပါ တာဟာလူကြီးဆယ်ဦးဖြစ်နေတဲ့ဖြစ်ဖြစ်တော့ဘုရားကအာရုံပြုတာလည်းပုဂ္ဂိုလ်ဟာဟိုဘုရားရှင်ကတာဝန်ခံသွားတာဟင်ဒီတော့ပြောပါဦးခံမပါဘူးဟိုမောတာကြီးပြောတော့ဘုရားတို့ရဟန်းဖြစ်တာကတို့ဥပ္ပဒေရာဆိုငါ့ကိုမဆရာကပြောတယ်ကိုယ်ငါတော့ခဏတည်း အေးအေးဆေးဆေးနဲ့ငါတရားလေးငါအားထုတ်ပြီးတည်ယူတာပေါ့သူ့ကိုဘာမှဟောတော့ဒီလိုကြာဒါမှကြာလို့မင်းပေါ့တော်ကြာတာတာကငါလုပ်ခဲ့တာအဲ့တော့ငါသိသေးတာပေါ့ငါတို့ကျန်တာမင်းတိုင်းငါတို့ကျန်တာတရားရှင်တွေနဲ့ငါဆောင်လို့ဘာလို့လဲလဲခေါင်းမောကဒူဝဲတာဝဲနဲ့လို့ပါလားပေါ့ဘယ်လိုဖြစ်အောင်ငါဖြစ်အောင်ပြန်ပြော တာတခြားတာဝန်ပေးတာဒီခရီးပေးတဲ့တာဝန်တော့မပေးပါနဲ့ဟဲ့ဒီတော့ဘယ်လိုများဒီတော့ဒေါ်လာနေလို့ရတယ်လို့ဒီလိုမျိုးရှိနေလို့ဟဲ့ဒီလိုဒီသူစီရတာတရားရှိမှနေရတယ်ပါဘူးကိုရှိရှိကိုရှိတယ်သူကိုရှိမှာဟဲ့ဘယ်လိုလာလာတော့ဘုရားနာတော့ပါဘူးလေကိုရမလာတာပါဘုရားဆိုမင်းကဘုရားမှာတော့ကွာဒီဇာမနာကဘုရားဆိုဒီလိုပြောတာဘုရားကွာ 你哪怕你你没干啥，我黄不都是很对的。你可以干啥呀？我没有黄不都对你的事，为什么要？不但那些人还有住的住，你还有住他的住，你这一些住。阿姨，我不有这些吗？你没有这些，多少多少？ဘာသာလည်းမနေတော့တာဆိုနေတယ်။ဘာသာတော့လည်းမပါဘူး။ဒါဆိုရင်ပါတော့ဒါမျိုးဆိုပါသွားတယ်နော်။ ဟင်လူသားလုံးကြောက်ပါဦးလို့ဒါကြီးမချောင်းနိုင်ဘူးဒါကတော့ဒီဒုက္ခနဲ့ပဋိညာဆိုလူတက်ကိုတောင်းတယ်တက်ဆောင်တယ်ဟုတ်ကဲ့ကိုသောပါမနာပြီးတော့မိစ္ဆာသမထံမိစ္ဆာလည်းဒီလိုလာရပါတယ်ဘုရားရှင်ကြတော့အခုမှမြေပေါ်ရမှာသူကြတော့ဒီမှာမပတ်ပေါ်ပါတော့ဘုရားရှင်ရဲ့ရာဟုရာဟုတာနေမှာလေ ဟုတ်လားရောင်းစားလို့ရောင်းလို့တစ်ခါတည်းထားနိုင်လို့ဆိုတာအဲဒီကျုပ်ကစမပတ်စားဘာကျုပ်ကစမပတ်လို့ရှိပါဘယ်ပြန်ရကျုပ်ကစမပတ်လို့ပြောမှာလဲတောင်းလို့မြေဆောင်ကကာလာဆောင်လို့ဘယ်မှာလဲလို့ကျုပ်ကခံရွားနေတယ်တောင်းဝိတာလာလဲခုနကလူနေလူနေနဲ့ဒီတစ်ခါစောင့်ရှောက်တဲ့နာပါရှိတယ်ဒါလည်းဘူလာဟုတ်ပြီနော် မေဟာဥပါဒဝိသတာဝေဒီလိုလို့တပည့်နဲ့အတိုက်ခံဖြစ်နေတယ်ဖြစ်နေတယ်ဥပဒေကိုမတင်မဖြစ်နေကျမ်းအားလုံးပြောတယ်ဟုတ်ဒီလိုလာလာနေတယ်ငါတို့ပြည့်စုံပြီးသူတွေကငါမရရင်ငါပြီးပြည့်စုံပြီးဒီစေစုံတွေဝင်လာရင်ဒေါသမဖြစ်တော့ဟုတ်ဟုတ် န်းကြီးတော်ဘူးမိသားနဲ့တော်တာဆန်းကြီးပဲဟုတ်တော့တော်အောင်ကြည့်တော့ဟိဒီနာမတဲ့နေရာကိုပြည့်စုံဆိုလို့ကိုကိုကိုရှိလိုက်တာတဲ့ဟိကိုကိုရှိလိုက်တော့တော့နေလို့မိတော့နေတော့နေတယ်ဟိတူနာရှိရှိနေလို့မိတော့ခတ်တော့နေနေတာဟုတ်တော့ကိုကိုကိုရှိတော့အဲဟိုနာမပြည့်စုံလို့ဆိုတယ် ဝါရှာမတော်တော်တာသူဖြစ်ဖြစ်ပေါ်လာတယ်။ဝိဇာတဲ့။ဒီလိုပြောကနာကဒီဒေါသကိုမှန်တာကိုပြောလို့မရဘူး။နော်။ဒီဒီလိုတော့ညာပါဘူး။ဒီဒီလိုတော့ညာပါပါလိမ့်မယ်ဒါကြီး။ဒါမှမဟုတ်ဘယ်လိုလဲဒီလိုပါလို့ဒါကြီး။ဟုတ်ပါလား။ဒီလိုလေတို့လူသက်ကိုတောက်ချောက်တဲ့အတ္တိရတယ်။ဒီ နှိကျူထားကြတယ်။ဤရောနာပါသုံးကြတော့ကာယကတာသိလို့သာလို့ကုဋ္ဌာသကိုသုံးဟုတ်နော်ကုဋ္ဌာသကဘုခန္ဓာမှာရှိတဲ့ဟိုသုံးတဲ့ပါးတော့ကိုယ်ကိုတစားရှိဟိုဟိုအာရုံပြုပါလို့မဟုတ်လားသဘေလို့ဝိညာဉ်လို့ခြေသေးလို့လက်သေးလို့အပြင်ကထားတာဒီလိုနော်ဒါမှမဟုတ်အရင်ကအရင်လိုသားလို့ကျိုးလို့ဒါရင်းမဟုတ်တာရဲ့ဒီလိုမျိုး ငါဆိုအမူအရာဖြည့်ရင်းနေတဲ့ပုဂ္ဂိုလ်ရဲ့ငါဆိုတဲ့အတ္တမရှိတော့ဘူးနော်။တူကိုဘယ်လိုဖြစ်စီတာတော့ဟုတ်တယ်လား။တရားကြီးကသာနာလို့ကားတဲ့တရားကြီးချုပ်တာကြီးကားဟုတ်ပါဦးမလားတရားကြီး။ကားတဲ့ဘုံတော့ဒီနော်။ဒီပါဦးမလား။ဘယ်လိုဟုတ်တရားကြီးကချုပ်တာ။အဲ့ဒါလေးကိုပြန်တာလို့ရှိရင်တရားကြီးချုပ်နေတယ်။ဘယ်လိုလဲ နာဖြစ်သွားပြီဖြစ်တယ်အခုဘုံအပေါ်ကိုကြည့်ပါရင်တားရတာကိုကြည့်ပါရင်ဒီမှာရှိတဲ့တဲ့မှာတော့မလို့ပုံမှန်တော့ဒီလိုပြုရတယ်ဒီနာမည်လို့ရတယ်ပြည်လို့ရတယ်ဟုတ်နော်ဟုတ်အဲ့ဒါသူ့ဆောင်ထားလို့ကိုပြောရတယ်လားယမဒီခန္ဓာမှာပဲသူ့ဆောင်ထားလို့ဒီလိုတော့နိုင်မှာနိုင်လို့ပြောနိုင်တာသူ့နိုင်တာဒီလိုလေနော်ဟုတ်တယ်ဒီမှာတို့ဒီကုထာပါကိုမရှိလို့ရှိရင်နောင်တတ်မှာ အတ္တနာပါတိနာဘာဟောမှုနာမဟူအဲ့လိုဆိုကိုမြန်ဒီဘက်အောင်လာနေပြီလားဒီဘက်ကိုမောင်းမောင်းဒါဆိုတော့ကိုတက်တဲ့ခါရတော့လားဒီဒီခါညာနေသွားရမှာဒီဒီလိုဒီလိုတက်တဲ့လူတွေတရားရည်လာပြီးခွဲဘုက္ကဘယ်ဘယ်နာမည်နဲ့အမည်ပါမှာလဲ ဒီလိုဆိုရင်တော့တဲ့လူတွေညာဥပ္ပိကလာနိုင်လို့ပါတခါကြီးညာဥပ္ပိကရင်တော့မှန်ကြီးဆိုတော့ဖြစ်တော့မှာလားဒီဒီမှာပါလို့ရှိနေညာဥပ္ပိပြီးတော့ငွေနဲ့လုပ်တဲ့ပုံစံဒီတူပါနေလို့မလို့တရားကြီးတို့ငွေနဲ့ပြောရင်တော့ခိုင်းဝိုင်းနဲ့ပြောမှလားခိုင်းဝိုင်းနဲ့တူတူကရှိရတူတူနောက်ကလည်းပြိတ်သွားတာ ဟင်ရှိတာရှိတယ်ဘက်ကမလောက်ပြသွားတာပါခင်ဗျာဟင်ဟုတ်ပါမလောက်ပြသွားတော့ဒီကံဒီမှာတက်တယ်နေတာဖြစ်တယ်ဟုတ်ပါဘယ်မှာဒီလိုက်ဒီပဲအဲမောဟကိုပြည့်နေတယ်ဆိုတော့ဒီကံဒီဒုညာမှာကြက်သွားတယ်အစိုးရတန်ကြီးကိုတော့ဆောင်းနေပါဘူးပေါ့ဟင်တို့ဒီတတိမပါလို့အဲမြေမှာကြတော့တော့ဆောင်းပါမှာပေါ့ နောက်ကပြည့်နေမှာပါပဲအပိစုမပါလို့လေဟုတ်ကဲ့လားဒီပေါ်တော့ပြင်းနေကြလို့တတ်တယ်ပြေလို့လို့တော့နောက်တစ်ခုဖြစ်ပြီးလို့ရရှိရဟုတ်ကဲ့ဒါမျိုးအရာသာမန်ပါတော့ပုဋ္ဌာသကမ္မထာလို့ပြောတာတော့ဟောနာပါလေးရောတရားကြီးကမပြေသေးဘူးမရဏတတိကမ္မထာပြေသေးရအောင်ပါမှာ ဟိုပွားနေရမှာလေဒီဒီတရားကိုအမှန်တော့ငါပြရအောင်ငါပြရအောင်ဟုတ်လားဒီလိုမှမပြကြဘူးဒီလိုမှပြကြသည်ဟုတ်လားဒီလိုမှမပြကြဘူးဒီလိုမှပြကြသည်ဒီဒီသူစားလို့ပါလေအဲဒီဆောင်ပြီးတော့ဆိုတာလေသူစားဆိုတာရှိပါတယ်တော့ဘာလို့ဟိုကျောင်းမှာပြပြီးတော့တာလေ ပါသိကြုံနိုင်ဘူး။ငါပြရာဦးငါပြရာဦးဒီပြရာဦးမှာအငယ်ရှစ်ဆန့်ကျက်ပုဂ္ဂိုလ်တွေလည်းမြန်မာနိုင်ငံမှာမြန်မာနိုင်ငံမှာမြန်မာနိုင်ငံမှာဒီပြည်စည်းရုံးကိုအံတော်ကိုရှိမှထားတဲ့ပုဂ္ဂိုလ်ဟာဘုရားပေးတဲ့ဥပမာကအဝိဇ္ဇာပါတဲ့မွေဆိုးကြီးကိုဒီဆိုးစီရင်းရတဲ့ကိုယ်စီ ပင်ရမယ်ကိစ္စမပင်ရဘူးမင်းကြီးဟုတ်ပါပင်ရမယ်ကိစ္စကိုမပင်ရဘူးမင်းကြီးနှုံးနေတော့မျိုးစုံကြီးနဲ့မျိုးရဲ့နေရာရောက်တော့ဒီကိလေနဲ့မျိုးစုံကြီးခေထားတဲ့ပြီးတော့ကိုယ်လုံးကိုသွားနေတယ်လို့ပေနာမိစ္ဆာဆိုကိုယ်လုံးကြီးကိုဥပိ္ပခါပြီးကိုယ်ဝိခါတုံးဖြစ်တဲ့ယူဖြစ်သူတော်ဝါနာကျင်နာတော်ဇမစိကမဘော ကျင့်ဆက်သွားလို့ဖြစ်တယ်။ဟင်ဟင်ဒီလိုကြောက်တော့ဘောလာရေမပြေချင်တော့ပြေတာတော့ဒီလိုဘူးဘာသာဘောလာရေဒီတိုင်းပြေကြောက်လို့မလာရေဟင်ဒီကံကြီးဒီမှာကစီးဆုံးချက်ကျော်မှာလို့တက်တော့တာလေးကိုပြည့်ရရဟင်ဝေဒနာပြင်းတာလားဒီကိုကို ဒီလိုမကြော်နေဘူးကြော်နေတယ်ပြီးပါလေဘယ်ကျေသူသူလို့ဒီအဲလိုပြီးလာတဲ့အချိန်ခုတို့ဒီလူသက်ဆောင်ဖြစ်တဲ့ပတိလေးနဲ့ကိုယ်ခန္ဓာကိုယ်ထာသာရှိနေတာဘူးဘုရားဘုရားရှင်ပြုနေတာဘူးမိစ္ဆာပါဒနာမပွားသူများချစ်ဖြစ်ရင်အကျိုးရမှာပဲငါဘုရားတော်ကိုပြီးဆုံးဝင်လာတာဟဲ့ပြန်ရပါလား ပြည့်ပြည့်ရအောင်ပြရတော့မယ်လို့ပြီးတော့ပြလို့ရလို့ဒါဆိုလို့ရှိတဲ့ကောင်းနေနောက်ပြန်လာမယ်ဟုတ်တော့တော့ပြည့်နေနေလို့တော့ဥမာပဲတကယ်လို့ငါဆိုရတော့မယ်ဒီစိတ်ဝင်ပြီးတဲ့ငါ့မိသားစုနဲ့ပေါ်လာတော့မယ်ဒုတိယစိတ်တောင်းပါတော့မလာနိုင်ဘူးလားမဟုတ်ဘူး ငါမြရတော့မယ်ဘာမှမလုပ်ဒါမှမဟုတ်ငါမြူတာဘူးနဲ့ဆွဲရတော့မယ်ဘာမှမလုပ်ဘူးမြင်သားဘူးနဲ့တုတ်တယ်လုံးဖြစ်သွားတော့တာတော့ဘူးတဲ့။မြင်ရဖြစ်သွားဘူးဆိုတော့ငါမြင်ကြတော့သူ့ချက်မှမလား။ခက်ဖြစ်ဖြစ်နေပါဘူး။ချက်မှပဲပြီးတော့တတိယပြီးတာသေလံကြီးရဲ့ဝိညာဉ်ဒီတို့ခုဖြစ်တဲ့ဝိညာဉ်ကိုပြောပါဘူး။ဘုရားကိုသိကောင်းဘူး။ သူတို့ဘာပေါ်လာကြီးကအတိုင်းတိုင်းနဲ့ခံပေးလို့ဒုက္ခနာတွေမှာနှစ်ခုနဲ့ပြည်ရှင်လာတာဟိုအတိုင်းခံတယ်လေအဲဒီမှာမြေသားကြီးသာသနာနိုင်တဲ့ကိုမျိုးရဲ့ကြီးကိုသူတို့တတ်တယ်ဟုတ်နော်ဒါမျိုးကိုမျိုးရဲ့ကြီးအတိုင်းတိုင်းနိုင်လို့ဆိုရင်ကိုမျိုးရဲ့ကြီးကိုပြေအောင်တတ်တယ်အဲဒီသူတို့ကအသေးတတ်နေတဲ့ကြားထဲမှာသူကမဖြစ်မတတ်တာပါဟုတ်ပါရဲ့ နှစ်ပုံစံမှာပฏิရုပ်ကိုတူညီလာပြန်ပါမှာဆိုရရခိုးရပွားမှာဆိုရရပွားတော့သာဓုတော်ကိုပါတိကဒီလိုဆိုဘူးဒီပေါ်ဆုံးစိတ်ဒီပထမတော့ရောက်မှာပဲဒါလေးကိုဒီလိုရတယ်ကိုကိုဘောလာတဲ့ပုံစံအရေးကြီးတယ်တစ်ချက်တောင်းပါပါလေကိုယ်တည်းရတော့ဘုရားရတော့တတိကံဥပမာလေးတပည့်တော်က တတိကံကိုဒီတိုင်းခုတ်ထားလိုက်အောက်ကြလို့မလုပ်နိုင်ဘူး။မိရှင်ကိုကိုယ်ကလည်းဒီလိုလုပ်တယ်။ဟုတ်ကဲ့လား။အဲဒီတိုင်းသူ့ကိုတတိယရှိလို့ရှိရင်ကိုယ်ကဖိတ်ပြီးကိုယ်ကပြီးပြန်လေ။ဆိုးပါပါတော့ပြောတော့ဦးမသိတာကိုယ်ဆို။ဟုတ်တော့ဆိုရတော့ကိုယ်ကိုယ်ကိုယ်ကလည်းမလုပ်နိုင်ဘူးကအစွဲနာလို့ဒီခေတ်ကပြီးရပါလေ။ဒီအဲ့ဒီမှာဘုရားပါမှာ ဒေဝီလို့ဘုရားကပြောတဲ့တတိယနဲ့သောတာမဏေနဲ့ခုနကပုဂ္ဂိုလ်တော်မှာဒီသမီးမျိုးပွားပြီးနေရဲ့ပုဂ္ဂိုလ်ကြတော့သတိဆိုင်ကြီးကိုသမီးတော်ကနေပြောတဲ့ချသူတွေလားဟဲ့ဒီနေ့ဆရာတော်ကလည်းပြောတာလေဒီလိုလိုနဲ့ဒီလိုကမှမဟုတ်ဘူးလားဒီတိုင်းပြောမှာလားအဲဒီလိုဒီကောင်မနတိကမ္မထာကို 都他不愿意把心，把我现实关系我不，老将我讲我，你来有他人，都把老将讲好嘛了。ကိုယ်ကိုယ်လာနေကြလာတဲ့အတွက်ဒီလိုကြံမှာမဟုတ်တော့တော့တာဘူး။ဒီဒီလိုပဲဒီလိုနဲ့တော့ကိုယ်လာတာကိုယ်ဒီလိုပဲကိုယ်ကိုယ်ရဟိုနေလူတက်ကြည့်ကြည့်အောင်ပေါ်ရလို့ကြည့်နေတယ်။ဒါကလည်းကိုယ်ကိုယ်စာပူစားမကြ။ဟုတ် ခုနကရောင်းပြီးတဲ့ဥပမာကိုပြင်းပြလာတဲ့လာတဲ့ပြင်းပြတဲ့ပုံမှန်ပါအောင်လာတယ်ပြပါဒီကိုယ်ကမှမသိဘူးအရှင်ရဲ့ကြောက်တယ်ညာနဲ့ပြန်သားဖို့မပြင်းတော့ဘူးလားတာကြီးသူချင်းသူသားဆုံးပြရအောင်ပါဟိတရားနဲ့ဟာလို့ပြောမှာအဲတရားကြီးဆိုလို့ပြောမှာကိုယ်ပဲပြောမှာပဲဒီချင်းနေတာပဲပြောကြမှာလေဟိတော်တော်ကိုဘောနာတာကျင်းလို့ပြောရတယ်အဲဒီနောက်လည်းလို့ကိုယ်ကိုယ်နဲ့လို့ တောင်းလို့ရတာသတိပါရကဥပမာနာနဲ့မှာမာနသတိရပါလေဟိအဲ့ဒါလေးရှိမှသာတော့ဒီလိုလိုတဲ့ဘာကြီးဒီလိုသုခတာပြောတဲ့သူပုံရဲ့ဘယ်ရှိပေါ်လာတာပါပါလို့ကျွန်တော်လည်းပြောတာကျွန်တော်လည်းဟိမာတရားရောပြောပါလေတတိရှိရင်ဒီတိတ်ဝင်အောင်ပါလေဟိတတိရှိရင်ဒီလိုဝင်နိုင်ဘူးအခုကတတိမရှိရင်ဝင်ပါလေ နာမတာဒီကိုဆွဲရအောင်ပဲဝိညာဉ်မှုတကကြီးနော်ပြီးတော့ပေါ်လာတဲ့ဝိညာဉ်ဆိုရှင်းနိုင်ရှိတယ်သူဘူဒီဒီယာမှာဘူရာလေးဒီပတိလေးကရှိတာဟုတ်တယ်မောဒီယာမှာမောရာလေးပတိလေးကရှိတာဟုတ်တယ်ကိုခံစားရတဲ့ဝိညာဉ်လေးပတိမရှိရင်အလုံးစုံမဖြစ်နိုင်ဘူးပတိမရှိရင်သူကပေါ်လိုက်ကြောက်နေပေါ်လိုက်ကြောက်နေမှာမရှိတော့ပေါ်လိုက်ကြောက် ပြည့်မှန်ရင်ရှိစုတောင်းကောင်းလို့ဒီဒီမှာသခါပါရတော့ဒီစုကဘုရားတတိယသိလိုက်နေလို့ဒီမှာစုကထားတော့ဒီပြည့်ရဲ့ရှိရတော့တတိယသိလိုက်နေတဲ့အတွက်ဘုတော်ပန်ကောင်းနေတယ်နိုင်ဝေဒီကြည့်ယူမနိုင်လို့ကြည့်ဝေဒနာကြောင့်လာတော့ဒီမှာအတွေးကြောင့်လာတာဒီဒီကဘာကြောင့်ဒီချမ်းဘုရားကသာသိချာဘုရားကသာသိချာ ကိုယ်ကဘာမှမသိချင်သူ့ကိုယ်ကိုယ်သိချင်ဘူးသွားရင်မိမလို့မဖြစ်နိုင်ဘူးပါလေမိမနာကိုလားမိမပြောပါလို့လားမိမနေရတာပေါ့လားပြန်ရဒီလိုသွားလို့လားဆိုလူတော့ကိုစောင့်ရှောက်တာဒီလိုစတူလာတဲ့ကပ်ကိုတော့ပါလာဟုတ်လားဒီမှာလို့တည်းမမရဘူးမြေသာသမထမမရဘူး ပြီးတော့သူသာသာကမထာခန္ဓာမှာရှိတဲ့ပုံစံနဲ့ပါရင်ဒီကိုယ်ကဒီကအာရုံပေါ်မှာလေတကယ်လို့ဒီပုံမျိုးပြန်ဆောင်ပေးတာဝိဝိဝိဒီမျိုးပြန်ပေးတာအဲဒီကိုယ်ကိုသူကြည့်လိုက်ပြန်လာကြသိလို့လာတာဒီကိုသာသာဒါဟုမရဏတတိပြည်ရတဲ့တံတရားကိုနေရာအာရုံပြုနေတာမရဏတတိနဲ့ပြန်လာဒီလိုပြန် ဘယ်မှာရှိကြည့်တာသူတို့ဘောရမှာဖြစ်နေဒီဒီကဘူပေါင်းတဲ့လမ်းလေးကိုဒီလိုပါအောင်နောက်တော့မဆန်ရအောင်လေဥပမာပါမှာဒီဆန္ဒတစ်ဒါလေးဆိုဒီလိုရာဘူကဖိနေနေသိချမ်းနေလို့ရှိရင်ဝေဇူပြီးတဲ့ကောင်ရှေ့ကကြာနေတော့ဝေးကရှမ်းနေလို့ရဆုံးကိုစီရမှာလို့ပြောနေပါသေးကိုစီရမှာလို့အဝေးကနေ မြင့်ရရတဲ့အတွက်တကယ်လို့ဘေးဘေးကြီးတွေဒီဆိုင်လာတဲ့အခါအဲဒီသူဘေးကြီးကိုတတိလေးနဲ့ထပ်ထပ်ပြီးတော့ကိုသွားနေရတဲ့သာသာလေးသွားနေပါလေဒီလားဒီယူထားရတာဒီဒါတော့ဘုရားရောက်တော့လူတတိလေးဆောင်ကြသူဟုတ်တယ်ကျေးဇူးပါဆရာဆရာစီတို့ရတော့မရှိပါဘူးဆရာဟုတ်ပါ ဒီမှာမိသားစုတွေပါတယ်တော့သမီးတွေဆုံးလာတယ်ဟဲ့သမီးတွေကဇာဝရောက်တယ်လို့ပြောတယ်ဟုတ်ပါဗျာခုဒီကြောင့်တော့ဆောင်းပါတော့တော့ဟိုတော့တော့ပါလာတယ်ဟုတ်ပါဗျာဒီအာထုပ်ရဒီဒီကိုမတော်လို့လေလေကြောင်းဝင်လာမှာတော့မရနောက်ရမှာရှိသေးမှာပါဟုတ်ပါဗျာဒီဒီက Thank you.